သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြသုလာဝိကျော်10ရက်2022ခုနှစ်ဇန်နဝါရီလ26ရက်ဗုဒ္ဓဟူးနေ့၌အွန်လိုင်းမှာဟောကြားအပ်သောရဖျားနှင့်မနတအပိုင်းလေးတရားဒေသနာတော်မရတန်ယုတ် တုတ်တုတ်လေးဟောရမှာဆယ်တုတ်ပတ်သက်လို့ဆယ်တုတ်နဲ့ပတ်သက်ပြီးတော့ရှင်းပြပြီးပြီအဲ့တော့မဏ္ဍကြီးဟာရသော်ဘုရားစီအကျဉ်းချင်းလာရောက်တဲ့အထက်မှာဆယ်ကြိမ်လာရောက်မှုအတွက်မတန်းတင်ထားတဲ့ဟာတစ်ခုပေါ့ခုဒီကနေ့၁၇ကြိမ်မြောက်ကစပြီးတော့နောက်ထပ်လာရောက်တဲ့သုတ်တွေကို ဆက်လက်ပြီးတော့ရှင်းပြမှာပါဒနာတုတ်မှာမှတ်တမ်းတင်ထားတာမြတ်စွာဘုရားကရာဇဂုမြို့မြို့ရဲ့အပြင်မှာရှိတဲ့ခိစ္စကုတဆိုတဲ့တောင်မှာခိစ္စကုတ်တောင်မှာတရင်သုံးနေထိုင်တဲ့အချိန်အဲတောင်ကြီးရဲ့တောင်တွကြီးကအဝဲကနေကြည့်လို့ရှိရင် လင်းတာနှုတ်သီးနဲ့တူတယ်လို့သူတို့ဆိုတယ်တနည်းအားဖြင့်လဲလင်းတာတွေကအဲ့ဒီတောင်ထိပ်မှာနေကြတယ်လို့လည်းဆိုတယ်အဲ့တော့ဒီကိစ္စကုတ်တောင်ကိစ္စကုတ်တောင်ဆိုခိစ္စဆိုတာလင်းတာ ကုတဆိုတဲ့သကလုံးကိုကုတ်လို့ပြန်ပြီးတော့ခိစ္စကုတ်လို့ခေါ်တာခိစ္စဆိုတာလင်းတာကုတဆိုတာအထွတ် လင်းတာနှုတ်သီးကဲ့သို့အဲ့ဒီတောင်ရဲ့အထွတ်ကြီးကလင်းတာနှုတ်သီးနဲ့အလားသဏ္ဍာန်တူလို့ကိစ္စကုတ်တောင်လို့ခေါ်တာတဲ့တနည်းအားဖြင့်ပြောရင်အဲ့ဒီတောင်တွတ်ပေါ်မှာလင်းတာတွေကနေထိုင်ကြတယ်အဲ့လင်းတာငှက်တွေနေထိုင်တာကိုအကြောင်းပြုပြီးတော့ခိစ္စကုတလို့လည်းခေါ်တယ်ပေါ့ဒါကသမိုင်းကြောင်းအရာတွင်တဲ့အမည်နာမလို့ခေါ်မှာ အဲ့တော့ကိစ္စကုတ်တောင်ကျောင်းမှာမြတ်စွာဘုရားသတင်းသုံးနေတဲ့အချိန်ညမိုးမောင်ကျနေတဲ့ညကာလမှာအဆောက်အဦကပ္ပထန်းကျောင်းလေးကနေပြီးအပြင်ထွက်ပြီးထိုင်နေတယ်အဲ့ဒီအချိန်မှာမိုးလေးရတဲ့တပေါက်နှစ်ပေါက်ကျနေတယ် တော့ပြင်ထွက်တယ်ဆိုကြတဲ့ကလည်းရာသီဥတုပူလို့လည်းဖြစ်နိုင်တယ်ပေါ့နော်မြတ်စွာဘုရားပြင်ထွက်ထိုင်နေတဲ့ချိန်မှာမိုးပေါက်လေးတွေတပေါက်နှစ်ပေါက်လည်းကြာတယ်အဲ့ဒီအချိန်လေးမှာမြတ်စွာဘုရားကြောင်းပြင်မဲ့ထွက်ပြီးတပါးရီထိုင်နေတဲ့အချိန်လေးမှာအနောက်ရှက်ပေးဖို့မနှက်ရောက်လာတယ်ပုံသဏ္ဍာန်မျိုးမျိုးနဲ့ရောက်လာတယ် ဒီတခါတော့ तू ကအတန်ပေးပြီးတော့6လန်တာအကောင်ထဲမပြဘူးရှေးတုတ်တွေမှာတော့ဆင်ကြီးအောင်ဖန်ဆင်းလာတယ်၊မွေကြီးအောင်ဖန်ဆင်းလာတယ်။အခုဒီတက္ကမတော့အဲ့ဒါလို့ဖန်ဆင်းတာမရှိဘူး။မြတ်စွာဘုရားကိုကြောက်ရွံ့အောင်ဆိုတဲ့ရည်ရွယ်ချက်နဲ့မြတ်စွာဘုရားနဲ့မလှမ်းမကန့်အရမှာ တောင်ထိပ်ကနေကြောက်တုံးတွေကိုတဝုံဝုံနဲ့လှိမ့်ချနေတယ်လှိမ့်ချလိုက်တဲ့အခါမှာအဲ့ကြောက်တုံးတွေကတခြားကြောက်တုံးနဲ့ရိုက်ခတ်မိပြီးတော့ကြောက်တုံးတွေခွဲတဲ့အတန်တွေဖြစ်ပေါ်တယ်အဲ့တော့တိတ်ဆိတ်ငြိမ်သက်နေတဲ့ညကြီးအချိန်ခါမှာအခုလိုလျှက်စစ်ပြီးဆိုတာရှိတာမဟုတ်ဘူးတောကြီးထဲမှာမိုးမောင်ကြနေတဲ့ညကလာမှာတဝုံဝုံနဲ့ ကြောက်တုံးတွေလိမ့်ကြပြီးကြောက်တုံးတတုံးနဲ့တတုံးတိုက်ခတ်တဲ့အတန်းလေးကြားနေရလောက်အောင်သူကလှုပ်ဆောင်နေတယ်အဲ့လိုလှုပ်ဆောင်တာရသော်ဘုရားကဒါကဘာသာနေလဲလို့စဉ်းစားလိုက်တဲ့အခါမဏ္ဍကြီးလှုပ်ဆောင်နေတာမြင်လို့သူ့မဏ္ဍကြီးကြားအောင်ပြောလိုက်တယ် သစေပိကေဝလံတပ္ပံခေသကုတံဆလိတတိပင်ကြောက်တုံးလောက်လှိမ့်ချတာတော့အသာထားတဲ့ကေသကုတောင်ကြီးတတောင်လုံးကိုခါရမ်းသွားအောင်ရိမ့်ရိုင်သွားအောင်လောက်အောင်လှုပ်အောင်တော့နေဝတမ္မာတိမုဒ္ဒနာဗုဒ္ဓနာအဋ္ဌိအင်စိတာတမ္မာတိမုဒ္ဒနာ သမ္မာဝိမု ക്ത မှန်ကန်သောနိလန်းဖြင့်အကြောက်တရားကနေလွတ်မြောက်ပြီးတာသို့မဟုတ်ကိလေသာတွေကလွတ်မြောက်လို့စိတ်ဓာတ်ကြန့်ခိုင်နေတဲ့ဖះရှင်နေမှာတုံလှုပ်ခြင်းကြက်တိမွေးခြင်းထခြင်းဆိုတာဘယ်လိုမှမရှိဘူးလို့ငါ့ကိုကြောက်နေအောင် ရှိရခြင်းနဲ့လှုပ်လို့ရှင်ငါဟာကြောက်လိမ့်မယ်မဟုတ်ဘူးလို့မြတ်စွာဘုရားက ဗန္ဒကြီးရဲ့လောက်ရက်ကိုလှမ်းပြီးတော့ပြောလိုက်တဲ့အခါမှာတော်ရဲမှာသဘာဝဖြစ်ပြနေသလိုလိုသူကဖန်နေတာသို့တော့သူလောက်တာမှန်သိသွားတော့ငါလက်ချက်ဆိုတာပေါ်သွားပြီတိတ်တိတ်ပုံလောက်တာသူကမနဲ့ပုံစံနဲ့လာလောက်တာမဟုတ်ဘူးတိတ်တိတ်ပုံလို့တော့ငါလောက်တာမှယဟန်ကောရမသိသွားပြီဆိုပြီးစိတ်ပြက်လက်ပြက်နဲ့ အဲ့ဒီနေရာပြန်ထွက်ခွာသွားတယ်ဒီနေရာမှာမြတ်စွာဘုရားရဲ့တုံ့ဆောင်ချက်ဒီတုံ့ပြန်ချက်ကလေးကအဓိကဘာတော့ဆိုရင်တမ္မာဝိမု ക്ത မြတ်စွာဘုရားတို့ဆိုတာကကိလေသာတွေကနေလုံးဝလွတ်မြောက်နေတာမြတ်စွာဘုရားရဲ့စိတ်ဓာတ်ဟာကိလေသာတွေကလွတ်မြောက်တယ်လူတွေကကြောက်တယ်ဆိုတာဒေါသကြောင့်ကြောက်တာလေလောဘတွေဒေါသတွေမောဟတွေဆိုတဲ့ ကိလေသာတရားတွေစိတ်ထဲမှာဖြစ်ပေါ်နေရင်အဲ့ဒီစိတ်ဟာကြံ့ခိုင်တဲ့စိတ်မဟုတ်ဘူးကိလေသာတွေလွန်မှုနေတဲ့စိတ်သည်ကြံ့ခိုင်တဲ့စိတ်မဖြစ်ဘူးအမြဲတမ်းပျော့ညံ့နေတဲ့စိတ်ပဲဖြစ်တယ်ဒါကြောင့်မို့ပုရုဇဉ်တွေရဲ့စိတ်ဟာပျော့ညံ့နေတယ်ပျော့ညံ့နေလို့ကြောက်စရာရှိရင်ကြောက်တယ်တမ်းမဲ့စရာရှိရင်တမ်းမဲ့တယ်မုန်းတိစရာရှိရင်မုန်းတိတယ်စိတ်ဓာတ်ကကြံ့ခိုင်မှုမရှိကြဘူးပေါ့အဲ့တော့မြတ်စွာဘုရားကျတော့ တမ္မာဝိမု ക്ത ကိလေသာတွေကလွတ်နေတော့စိတ်ဓာတ်ပြော့ညံ့တာမရှိတော့အဲ့တော့စိတ်ဓာတ်ပြော့ညံ့ခြင်းကြံ့ခိုင်ခြင်းဟာဘသူကြောင့်ဖြစ်နေတာတော့ဆိုကိလေသာတွေကြောင့်ဖြစ်နေတာဆိုတာဒါမှတ်ချက်တစ်ခုရတာပေါ့နော်ကိလေသာရှိရင်ကြောက်တတ်တယ်ပူတတ်တယ်ဆွေးတတ်တယ်လွမ်းတတ်တယ်လူတွေမှာတာယောစဉ်ကြီးတတ်တယ် လေတာယာစင်ကြီးတယ်ဆိုပြီးတော့ခုံယူနေနဲ့တာယာစင်ကြီးတာအဲ့ဒါကိရိတာကြောင့်ဖြစ်တာနော်တတ်စင်နဲ့စိတ်မဟုတ်ဘူးတန်ရှင်းတဲ့စိတ်မဟုတ်ဘူးအဲ့လိုအခြေအနေတွေဖြစ်ပေါ်နေတာဟာကိရိတာတွေလွှမ်းမိုးနေလို့ဖြစ်တာလို့ကိုယ့်ရဲ့ထဲမှာကိရိတာရှိဥပမာဘာနဲ့တူလို့ဆိုရင်ယောဂရှိတဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်ဟာတန်ဆွမ်းခြင်းမရှိဘူး မကြမ်းပါဘူးဆိုတဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်ကတန်ဆွမ်းခြင်းမရှိဘူးအဲ့ဒါပြောလို့ပဲကိလေသာတွေလွန်မှုခန္ဓာရတဲ့စိတ်ဓာတ်မကြမ်းပါတဲ့စိတ်ဓာတ်ပဲဒါကြောင့်မို့ကုသိုလ်ဆိုတဲ့တရားကိုအတိဘယ်ဖွင့်တဲ့အခါမှာလည်းပဲကြမ်းပါခြင်းလို့အတိဘယ်ဖွင့်တယ်ကုသိုလ်စိတ်ဖြစ်တဲ့အခါမှာကြမ်းပါတယ်အကုသိုလ်စိတ်ဖြစ်တဲ့အခါမှာမကြမ်းပါဘူး လူတွေကကြမ်းမာခြင်းမကြမ်းမာခြင်းမှလည်းပဲကုသိုလ်အကုသိုလ်နဲ့ခွဲခြားပြတာရှိတယ်။အဲ့တော့လူတွေရဲ့စိတ်ဓာတ်ပြောညံ့နေမှုသည် လောဘဒေါသမောဟစတဲ့ကိလေသာတွေကြောင့်ပြောညံ့တာအဲ့ဒါတွေကို ရှင်းနိုင်မှ လူဟာရဲစွမ်းတတ္တိရှိလာမှာ။ဒါဖြင့်လူတွေသူရဲကောင်းတွေကိုယ့် ကိုယ်အဲတတ္တိရှိတယ်လို့မကြောက်ဘူးလို့ဆိုတဲ့လူတွေကတော့ဘာကြောင့်လဲလို့ဆိုရင် အဲ့ဒီပုဂ္ဂိုလ်တွေကတက္ကရာဒိဋ္ဌိကြီးမားလွန်အားကြီးလို့မကြောက်တာတဲ့ပေါ့ကိုယ့်ကိုယ်အထင်ကြီးလွန်အားကြီးလို့ဒါတတ္တိရှိတယ်လို့ပြောကြတာနော်အမှန်ကတော့သူတို့လည်းကြောက်တာပဲမကြောက်တာမဟုတ်ဘူးတမန်လူတွေကတော့ဒီလိုကတတ္တိရှိလိုက်တာလို့ပြောကြတယ်အဲ့ဒီတတ္တိရှိပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေကတက္ကရာဒိဋ္ဌိအားကြီးလို့တက္ကရာဒိဋ္ဌိဆိုတာအတ္တမာနပေါ့ ကိုယ့်ကိုလုံးနိုင်တယ်ငါစွမ်းနိုင်တယ်ဆိုတော့ဘယ်သူမှဂေဝဆိုင်ဘူးဆိုတော့အတ္တမာနလွှမ်းမိုးနေဒါလည်းကိလေသာပဲနော်အတ္တမာနဆိုတော့ကိလေသာတွေကမာနတရားလွှမ်းမိုးထားလို့သူဟာမကြောက်ဘူးတတ္တိရှိတယ်လို့ပြောကြရတာဖြစ်တယ်တကယ်တော့သူတို့စိတ်ဟာ ပြောညံ့တဲ့စိတ်ပါပဲတကယ်တရားပြီဆိုရင်တော့မကြောက်တာမရှိဘူးရှေးတုန်းကလူကြီးတယောက် တစ်ဆေ၆တယ်လို့ပြောတယ်သူကတစ်ဆေကိုမကြောက်ဘူးဆိုပြီးတော့မကြောက်ဘူးဆိုတာနဲ့သူ့ကိုတစ်ဆေက၆တဲ့အခါကျတော့ကြာတဲ့အခါကျသူကတော့ငါ့ကိုမလောက်ပါနဲ့ငါတဖြည်းဖြည်းယောလာပြီကြောက်လာပြီလို့ဆိုပြောတယ်မကြောက်ဘူးဆိုတဲ့အချိန်မှာသူ့ရဲ့အတ္တမန္တလွန်ကဲနေတဲ့အချိန်မှာသူမကြောက်ပြီမဲ့လို့ တဖြည်းဖြည်းလွှမ်းမိုးလာတဲ့အခါကျတော့သူကြောက်သွားတယ်အဲ့ဒါလည်းပဲအခုတော့ရသော်ဘုရားကမကြောက်ဘူးလို့ပြောတာဘာကြောင့်ပြောလဲတမ္မာဝိမု ക്ത မကံသောနိလန်းဖြင့်ကိလေသာညစ်ကြေးတွေကရသော်ဘုရားစိတ်ဟာလွတ်မြောက်တယ်လွတ်မြောက်ပြီးဖြစ်တယ်လွတ်မြောက်ပြီးဖြစ်လို့မြတ်စွာဘုရားစိတ်ဟာကြောက်ရွံ့ခြင်းကင်းတယ်လို့ဆိုရမှာအဲ့တော့ကြောက်တယ်ဆိုတာဗိဓမ္မသောအရာ ဘာစိတ်ဖြစ်တာတော့ဆိုဒေါသစိတ်ဖြစ်တာဒေါသစိတ်ကတက်ကြွတဲ့အခါမှာသူများကိုရိုက်ချင်နှက်ချင်ဆုံးနစ်သွားတဲ့အခါမှာကြောက်တာသူကကြောက်ချင်းကလည်းဒေါသပဲမုံချင်းကလည်းဒေါသပဲအဲ့တော့ချစ်ချစ်ချင်းကလောဘကြောက်ချင်းကြတော့ဒေါသမုံချင်းကြတော့ဒေါသဒီလိုသွားတာကိုကိုတတိရှိတယ်လို့ထင်တာကြတော့ဒိဋ္ဌိ တက္ကရာဒိဋ္ဌိအဲ့လိုမြတ်စွာဘုရားကဗန္ဓလုံမှန်ကိုထုတ်ဖော်ပြောလိုက်တဲ့အခါသူဟာသူလုံမှန်သိသွားလို့စိတ်ပြက်လက်ပြက်နဲ့အဲ့ဒီနေရာက ပြန်ပြီးထွက်ခွာသွားတယ်ဆိုတယ်နောက်ကိန္နုတိဟတုတ်ဆိုနောက်တတုတ်မှလည်းမှတ်တမ်းတင်ထားပြန်တယ်အဲ့ဒီအချိန်မှာတော့ ရာဇဂျုံမျိုးကကိစ္စကုတ်တောင်မှမဟုတ်ဘူးတာဝတိမျိုးကအနာရဝိတတိလှူဒန်းထားတဲ့စေရွန်အကြောင်းမှာဖြစ်ပျက်တဲ့ကိစ္စတစ်ခုပဲအဲ့ဒီချိန်မှာစေရွန်အကြောင်းမှာရသော်ဘုရားဟာပြားပြားလှတဲ့ပြိဿကြီးအလဲမှာတရားဟောနေတာဘုရားတရားတော်ကိုလူတွေကလာပြီးတော့နာရောက်ကြတယ် တရားကိုအာယုံဆိုင်ပြီးတော့နားနေကြတယ်မြတ်စွာဘုရားရဲ့တရားပွဲမှာဒုဒုပရိသတ်တွေနားနေတာအဲ့ဒါကိုမဏ္ဍကြီးကမြင်လိုက်တဲ့အခါကျတော့အော်ဒီယဟန်ဂေါရမဟာပရိသတ်ရားစွာရဲ့အလဲမှာပရိသတ်တွေခြံရံပြီးတော့တရားဟောနေတယ်ပရိသတ်တွေခြံရံနေဆိုတာဝိယံပြီးတော့တရားဟောတယ်ဆိုတာ ရသော်ဗျာထိုင်မုံထိုင်နီးပြိဿတ်တွေထိုင်မုံထိုင်နီးစာပေရကြည့်ပဲဆိုလို့ရှိရင်ရသော်ဗျာလေကောင်းအောင်ထိုင်တာအရှိဘက်ကိုမျက်နှာလဲပြီးတော့ထိုင်နေရသော်ဗျာရဲ့နောက်ကျောကယဟန်တွေကရသော်ဗျာဘက်ကိုမျက်နှာလဲပြီးတော့ဝန်းရံပြီးထိုင်ကြတယ်ဖះကရှေ့တုန်းကယဟန်တွေကနောက်ကျောကဝန်းရံတယ်ကျန်တဲ့လူတုပရိသတ်ကမြတ်စွာဘုရားရဲ့ ရှေ့မောက်တဲတဲ့ကနေပြီးတော့ဝန်းရံပြီးတော့ထိုင်ကြတယ်ပြောမယ်ဆိုရင်ရန်နေထိုင်တာလဲပါသောက်ပုံပဲသူတွေထိုင်တာလဲပါသောက်ပုံပဲနော်ရသော်ဘုရားကိုဝန်းရံမိသားဖြစ်သွားတယ်အရှိအရှိမျက်နာဘက်ကရသော်ဘုရားရဲ့မျက်နာတူယူကလူတို့ပြိတ္တတွေကထိုင်နေနောက်ကျောကရဟန်းတွေကထိုင်နေ အလုံးပရိသတ်ဟာမြတ်စွာဘုရားကိုဝန်းရံထားပြီးတော့မြတ်စွာဘုရားကအလေကောင်းအောင်ထိုင်တာအဲ့တော့တရားနာတဲ့ပရိသတ်တွေကတော့ဘသူနဲ့ဘသူကမှမြတ်စွာဘုရားနဲ့မဝေးလှဘူးပေါ့ဝန်းရံပြီးတော့ထိုင်နေဆိုအဲ့ဒါလို့ပရိသတ်တွေဝန်းရံပြီးတော့ထိုင်နေတဲ့အချိန်မြတ်စွာဘုရားတရားဟောနေတာဘာတရားဟောတယ်လို့တော့ဒီထဲမှာဖော်မပြဘူးအဲ့ဒီတရားကိုအဓိကပြောချင်တာမဟုတ်ဘူး အတရားပွဲကိုလာပြီးတော့မနက်ကလာပြီးတော့နှောက်ရက်တယ်။ဘာအတွက်သူကနှောက်ရက်တာတော့ဆိုဝိသကုကမ္မရတယ်။တရားနာပရိသတ်တွေကအာယုံဆိုင်ပြီးတော့နာတာ။နာလို့ရှိရင်သူတို့ရဲ့အသိပညာမျက်စိတွေပွင့်သွား။ဒါတင်စားထားတာမျက်စိဆိုတာညံပွင့်သွား။အဲ့တော့ပညာမျက်စိတွေပွင့်သွားမှကို तू ကမလိုလားဘူး။ လူတွေအတိတရားရသွားမှာကိုမလိုလားဒါကြောင့်မို့အဲ့ဒီအတိတရားမရဖို့အတွက်ပညာမျက်စိမပွင့်ဖို့အတွက် ရှိရချက်နဲ့လာပြီးတော့မြတ်စွာဘုရားစီနှောက်ရက်ပြီးတော့ပြောဆိုတာဘလို့နှောက်ရက်တာတော့ဆိုကိဏုတိဟောဝနတတိအတံပေးလိုက်တာပေါ့ကိုရောကရှင်သေးတကောင်လို့ ပရိသတ်လည်းမှာရဲရဲတင်းတင်းနဲ့အတန်ကျဲကျဲနဲ့ပြောနေတယ်ပရိသယံဝိတာရတော်ပရိသတ်ထဲမှာမကြောက်မရွံ့မြတ်စွာဘုရားတရားဟောတယ်ဆိုတာအလုံးစုံမြတ်စွာဘုရားကိုယုတိလေးစားစွာနားထောင်အောင်ပြီးတော့နေကြတဲ့အချိန်မှာမြတ်စွာဘုရားရဲရဲပြတ်သားစွာ သူဟောစရာရှိတာဟောနေတာလေအဲ့ဒါကိုပြောတာဘယ်လိုလဲတဲ့ချင်းသေးကြီးလူ ပရိသတ်တွေဝန်းရံပြီးတော့ဟိတ်ဟောက်နေပါလားပေါ့သူပြောချင်တာရှင်းတဲ့နဲ့တရားစကားတွေပြောနေတာပါလားပฏิမန်လောဟိတေအထတေအထိပฏิမန်လာဆိုတာမန်လာဆိုတာလက်ဝိသမားကိုပြောတာပေါက်စင်သမားလက်ဝိထိုးတတ်တဲ့လူပฏิဆိုတာပြိုင်ဘက် ပฏิပန်လပြိုင်ဘက်စိန်ခေါ်တဲ့လက်ဝိသမကိုရောမှာရှိတယ်ကိုကိုကိုငါတော်ဆုံးတတ်ဆုံးလို့မထင်နဲ့ပေါ့ပြောချင်တာတော့ကိုရောမှာစိန်ခေါ်နေတဲ့ပုဂ္ဂိုလ်ရှိတယ်လက်ဝိကျိုးဝိုင်းပေါ်မှာပြိုင်မယ်ဆိုပြီးတော့စိန်ခေါ်နေတဲ့လက်ဝိပြိုင်ပွဲသမားရှိတယ်ဒါတင်စားပြီးတော့ပြောတာနော်ပฏิမန်လောဟိတေအတ္တိ ပရိသတ်တွေမှာငါတတ်တယ်ဆိုပြီးတော့ရဲရဲတင်းတင်းကြီးပြောမနေနဲ့ပေါ့ကိုရောစိန်ခေါ်မဲ့လူရှိတယ်ဝိစိတဝီနုမညတိကိုကိုကိုအောင်မွေးရပုဂ္ဂိုလ်ကြီးလို့ထင်မနေနဲ့မြတ်စွာဘုရားကိုလာပြီးတော့ပိဿလည်းမှသူကရှုတ်ချတဲ့သဘောပြောတာနော်ရှုတ်ချပြီးတော့ပြောတာအဲ့လိုပြောလိုက်တဲ့အခါ မြတ်စွာဘုရားကသူ့ကိုတရားဟောရင်းကနေဘာတုံ့ပြန်ပြောလိုက်တုံးဆိုတထန်တိဝေမဟာဝီရာပရိသတုဝိတာရရာပရိသတ်ရသောအပြင်ပရိသတ်ဆိုတာလူတွေကကြောက်ကြတယ်လူများလို့ရှိရင်ကြောက်လို့မှအတန်တုံတယ်လေတချို့ဆိုလူကြားတဲ့စကားပြောရင်တန်တုံတယ်မတတ်ထရရင်လည်းတုံတယ်အဲ့တော့လူလူမကြောက်တဲ့လူကလည်းရှိတော့ရှိပါရသောအပြင် ကြောက်တတ်ကြတယ်အဲ့ဒါပရိသတုဝိသတရာဆိုတာပရိသတ်ထဲမှာကြောက်ရွံ့ခြင်းကင်းတဲ့ပုဂ္ဂိုလ်ဆိုတာအခုခေတ်နေနဲ့ပြောမယ်ဆိုလို့ရှိရင်ပရိသတ်ထဲမှာမကြောက်မရွံ့လို့ပြောရမလားအဆိုးတော်တွေတို့ဘာလုပ်တဲ့လူတွေတို့အဲ့ဒါတွေပရိသတ်ထဲမှာသူတို့ကြောက်ရွံ့ခြင်းမရှိဘူးလူရွှေတော်တွေတို့သူပရိသတ်တော့စင်မောတက်ပြီးတော့ပြောတဲ့လူတွေ မကြောက်တဲ့လူတွေပေါ့နော်ကြောက်ရခြင်းမရှိဘူးပြန်တော့အဖြစ်လူတွေကတက်ပြီးတော့လူချားထဲမှာအမြင့်တက်ပြီးစကားပြောရမယ်ဆိုရင်ပထမတော့ကြောက်တာဘုန်းကြီးတွေလည်းတရားပြင်ပေါ်တက်ပြီးတရားဟောရမယ်ဆိုရင်တုံနေတာနော်ကြောက်တယ်ကြောက်ကြတယ်ကိုယ်လည်းကြောက်ဖူးတာပဲတော့လူချားတဲ့စကားပြောဖို့ဆိုတာလူတိုင်းရဲဝန်းတာမဟုတ်ဘူး အဲ့ပရိသတ်ကြောက်တယ်ဆိုတာမျိုးမျိုးလည်းရှိတယ်ပေါ့မဟုတ်တာလှုပ်ထားတဲ့လူကလည်းပရိသတ်ကြောက်တယ်ရှက်တတ်တဲ့လူကလည်းပရိသတ်ကိုကြောက်တယ်တော့မြတ်စွာဘုရားကျတော့အဲ့လိုပရိသတ်ကိုယွန့်တာကြောက်တာမရှိဘူးဒါကြောင့်မို့နရန္တိဝေမဟာဝီရာပရိသတုဝိတ္တရှေစွမ်းတတ္တိရှိတဲ့ပုဂ္ဂိုလ်တွေဟာတဲ့ပရိသတ်လည်းကြောက်ရွံ့ခြင်းကင်းပြီးတော့ကိုပြောစရာရှိတာကို ပီပီသားသားပြက်ပြက်သားသားပြောတယ်ပေါ့ပြက်ပြက်သားသားပြောနိုင်ကြတယ်တထာဂတပလပတ္တာထုံးစံနဲ့အညီလောကမှာဖရာရဲ့လို့ပွင့်လာတဲ့ပုဂ္ဂိုလ်တွေဟာပလပတ္တာခွန်အားအပြည့်ရှိကြတယ်ဘယ်သူမှကြောက်မှာမဟုတ်ဘူးခွန်အားအပြည့်ရှိကြတယ်တိဏ္ဍလောကေဝိတ္တတိကံ လောကမှာပြန့်နှံ့လွှမ်းမိုးနေတဲ့တဏှာတရားကိုကြော့ဖြတ်ပြီးသားဖြစ်တယ်ဒီမှာတော့ကိလေသာတွေကိုကြော့ဖြတ်ပြီးတယ်လို့မပြောဘဲနဲ့တဏှာကိုအဓိကထားပြောလိုက်တယ်ဆိုလိုတာကတော့လောကမှာတွေ့တာမှုရှိတဲ့လူကကြောက်တာလောဘရှိတဲ့လူကကြောက်တယ်ဘာကြောင့်ကြောက်တုံးဆိုရင် လောဘကိုအကြောင်းပြုပြီးတော့ ကိုဘွားဆုံးရှုံးမှကြောက်တယ်နစ်နာမှကြောက်တယ်ကဲ့ရဲ့မှကြောက်တယ်အဲ့ဒါလေးတွေးပြီးတော့ကြောက်တာဟိုလောဘရှိတော့အဲ့တော့လောဘရှိတဲ့နောက်ကဒေါသလာတယ်လောဘရှိသည့်အတွက်ကြောင့်ဒေါသကြောက်တဲ့စိတ်ကြတော့ဒေါသစိတ်လို့ပဲခေါ်တယ်လောဘစိတ်ခေါ်တာမဟုတ်ဘူးလောဘရှိနေလို့ဒေါသရှိလာတယ်ပေါ့နော်အဲ့တော့မြတ်စွာဘုရားကတော့တိဏ္ဏလောကေဝိတ္တတိကံလောကကြီးမှာ ဖြန့်ကျက်ထားတဲ့သို့မဟုတ်ဆွဲလန်းတက်မဲ့တတ်တဲ့တဏှာကိုကြော်လွှားပြီးသားဖြစ်လို့စိတ်ခွန်အားတွေပြေဝရှိနေတယ်တဲ့တထာဂတဗလပတ္တာစိတ်ခွန်အားတွေပြေဝရှိလို့ဒါကြောင့်မို့လို့ငါကိုဘသူကစိန်ခေါ်စိန်ခေါ်ငါဟာအောင်းနိုင်သူဖြစ်လို့မကြောက်ဘူးလို့ပြောလို့တာပဲဒါပဲနော်ငါကြောက်စရာမရှိဘူးလို့အဲ့လိုမြတ်စွာဘုရားရဲ့တုံ့ပြန်ချက်ကိုကြားလိုက်ရတဲ့အခါမှာ နာမန်းသိသွားပြီဆိုပြီးတော့စိတ်ပြက်လက်ပြက်နဲ့ထိုနေရာကနေထွက်ခွာသွားပြန်တယ်ဒါကကိဏုတိဟာတုတ်တံတခါတကလိကတုတ်တကလိကတုတ်ဆိုတဲ့တုတ်တံရဲ့မှတ်တမ်းအရပြောရမယ်ဆိုရင်မြတ်စွာဘုရားဟာရာဇဂြိုလ်မြို့ ပေးမဲ့ပေးထားတဲ့မတ္တကုတ်စီဆိုတဲ့ဥယျာဉ်ထဲမှာသရင်သုံးနေထိုင်တယ်မတ္တကုတ်စီဆိုတာမတ္တဆိုတာနင်းနေဖြည့်ဆည်းခြင်းကုတ်စီကဝမ်းပိုက်အစန္တသလေးတရေတည်တဲ့အခါမှာအစန္တသရဲ့မိခင်ကချင်းချင်းဖြစ်လာချင်းချင်းတတ်တယ် သူ့ရဲ့စိတ်ဆန္ဒကဘာဖြစ်လာတော့ဆိုဖေဝိသရမင်းကြီးရဲ့သွေးကိုတောက်ချင်တယ်ချင်းချင်းတက်လာဟောချင်းချင်းတက်တယ်အဲ့တော့ချင်းချင်းတက်တာအာသာမပြေနိုင်တော့စိတ်ကဆွဲလန်းပြီးတော့နေတာပြောလဲမပြောရဘူးပေါ့ဖေဝိသရမင်းကြီးကိုဖွင့်ရပြီမပြောရဘူးအဇာတသရဲ့အမေမိဖုရားကဝေဒေဟီဆိုတဲ့မိဖုရား ဝေရဟိဆိုရက်မိဗျာသူကကောသလမင်းရဲ့နှစ်မဲ့တော်ဆွေကြီးမျိုးကြီးကိုကောသလတိုင်းကြီးကိုအုပ်ချုပ်တဲ့ဖယင်ရနှမဆိုတော့တာမန်မိဗျာမဟုတ်ဘူးမထင်ရှားမိဗျာမဟုတ်ဘူးဆွေကြီးမျိုးကြီးတဲ့မိဗျာဆိုတော့သူကအကြီးကဲမိဗျာဖြစ်တယ်ပေါ့အဲ့လိုသူချင်းချင်းတတ်တာကို မပြောပြောရမှာမပြောရဲလို့ မပြောဘဲနဲ့နေရင်ကနေပြီးတော့တဖြည်းဖြည်းပိန်းလာတာလူဟာဆန္ဒမပြည့်ဘူးဆိုရင် တဖြည်းဖြည်းအစားအသောက်ပြက်လာပြီးတဲ့အခါမှာခြောင်ကြလာတယ်ပေါ့လေပိန်းလာတယ်ဆိုတော့မျက်နှာတွေပဲခြောင်သွားမှာပေါ့နော်အဲ့တော့ဗိမိသရမင်းကြီးကဘာဖြစ်တာလဲလို့မေးတဲ့အခါမှာသူလူရင်ဆန္ဒမပြည့်ဘူးဆိုတော့ပြောတော့ဘာဘာလိုချင်တာလဲဆိုတဲ့အခါကျတော့ခုနသူ့ရဲ့ဆန္ဒ အဲ့ကြတော့မှဘယင်ကအတင်းမေးတာအတင်းမေးတော့မှဘယင်ကြီးရဲ့လက်မောင်းသွေးကိုသူကတောက်ချင်တာကြံ့ကြံ့ဖတ်မှချင်ချင်းတက်တယ်ကြံ့ကြံ့မှချင်ချင်းတက်တယ်စကိုင်းမှာရှိတဲ့ရှိစရာမောစရာပြောရတဲ့ဆရာတော်တစ်ပါးအသားမဲတယ်သူကအသားတော်တော်မဲတယ်မဲတာမှအာဖရိက ကပ်ပလီတွေရောင်မျိုးပဲသူကပြောတယ်သူ့မေတော်ကတဲ့သူ့ကိုယ်ဝန်လွယ်ထားတဲ့အချိန်မှာထုံးကိုချင်းချင်းတက်လို့သူ့အသားမဲတာလို့ပြောတယ်နော်ဒါကြီးကပြောတာပါတကယ်သူကလည်းအဲ့လိုပြောတယ်ထုံးကိုချင်းချင်းတက်လို့သူ့အသားမဲတာအမှန်ထုံးချင်းချင်းတက်ရင်ဖြူရမှာပေါ့သူ့အသားမဲလို့ထုံးချင်းချင်းတက်တာဆို အချင်းချင်းကြီးကြပြောတဲ့အခါမှာအဲ့လိုပြောတာကြားခဲ့ရဘူးတယ်ပေါ့အဲ့တော့ချင်းချင်းတတ်တယ်ဆိုတာရှိတယ်ပေါ့ဖြစ်လေဖြစ်တာရှိတယ်အဲ့တော့နမိတ်ဖတ်တဲ့ပုံနတော်တွေကနေပြီးတော့ဒီသတင်းလဲကြားရောဟာဝေရေဟိမိဖုရားမွေးတဲ့ကလာကလေးကတော့ဘီအင်ကြီးကိုတတ်လိုက်မယ် တို့ချက်ချင်းနမိတ်ဖတ်လိုက်တယ်ဘုရင်ကြီးရဲ့ရန်သူဖြစ်လိမ့်မယ်ဘုရင်ကြီးကဒီသားရဲ့တပ်ဖြတ်တာခံရလိမ့်မယ်ဆိုတော့ဝီဝီရိမိပြထိတ်လန့်သွားတာသူဝေးတဲ့သားကဘုရင်တတ်မယ်ဆိုတော့သူဘယ်လိုလုပ်နှစ်သက်နိုင်မလို့ဒါကြောင့်မလို့ကိုယ်ပြက်ကြအောင်သူကနင်းခိုင်းတယ်နှိပ်ခိုင်းတယ်အဲ့ဒါလို့တော့ဘုရင်ကြီးကမလုပ်ရဘူးလို့ပြောတဲ့အခါ အဲ့ဒီဥယျာဉ်နဲ့သွားထွက်ထွက်ပြီးလှုပ်တာဥယျာဉ်သွားမယ်ဆိုပြီးတော့ဥယျာဉ်ထဲမှာသူကသို့တော့ဟိုကအဇဒတလောင်းကိုကလည်းခေါင်းမာတယ်ဘာဖြစ်ဘူးသူကခေါင်းမာတယ်နောက်ကျတော့ဘယင်ကသိတဲ့အခါကျတော့ပြပြားကြီးကိုစောင့်ချပြီးတော့တလိုက်တယ်ဘယ်မှမသွားရဘူးပြပြားနာမှာစောင့် စောင့်ချက်တွေချထားလိုက်တော့ EBI ရက်သွားလို့လည်းမရဘူးသူလှုပ်ချင်တာလည်းလှုပ်လို့မရတော့ဘူးအလုံးကအစားအသောက်ကစားပြီးတော့ရှင်တွေကကိုဝန်အနေဖြစ်မဲ့ဟာဆိုတခုမှမလုပ်အောင်စောင့်ကြည့်ခိုင်းတာအဲ့ဒီအနေအဲ့ဒီဥယင်ကမိဖုရားကသွားသွားပြီးတော့ကိုဝန်ပြက်ကြအောင်ဆိုပြီးတော့နှိမ့်နေတဲ့ ဥယျင်ဖြစ်လို့မတ္ထကုတ်စီလို့နာမည်တွင်သွားတာ။နော်။ဖခင်ကဘေးမဲ့ပက်တာလေ။အရင်နာမည်ကတော့ဘာနာမည်တော့မသိဘူး။အဲ့ဒီဇလန်းပေါ်ပြီးတဲ့နောက်ကြတော့မှမတ္ထကုတ်စီဝမ်ဘိုက်ကိုနှိမ့်နေဖြစ်စည်းတဲ့ဥယျင်ဆိုပြီးတော့အဲ့နေရာလေးကအဲ့လိုတွင်သွားတယ်။ဒါကြောင့်မို့ဒီသုတ်တံမှာ ဧကံတမယံဘဂဝါရာဇကေဝိရတိမတ္ထကုတ်စိတ်တမိမိကတာယေရာဇဂျုမြို့တော်နဲ့မလှမ်းမကမ်းလေးမှရှိတယ်သူကမြို့အပြင်တအားကြီးမဝေးဘူးအဲ့ဒီမတ္ထကုတ်စိဆိုတဲ့ဖေးမဲ့ပြောတဲ့ဥယျာဉ်ထဲမှာရသော်ဗျာတရင်သုံးနေတာအဲ့ဒီဝေလူဝန်ပြင်စီဝကရဲ့တည့်ရဥယျာဉ်ဆိုတာလည်းရှိသေးတယ် သူကတော့မျိုးနဲ့နည်းနည်းလေးအပြင်းလှမ်းနေပေါ့ပြင်းလှမ်းနေအဲ့တော့ဝေလူဝံဥယျင်ဝေလူဝံဥယျင်ရှိတယ်ဆရာဇီဝကရဲ့တည့်ရဲ့ဥယျင်ရှိတယ်အခုမထကုတ်စီဆိုတဲ့ဥယျင်ရှိတယ်အဲ့ဒီမှာမြတ်စွာဘုရားသတင်းသုံးတဲ့နေရာတွေပေါ့အဲ့ဒီမြတ်စွာဘုရားဟာမထကုတ်စီဆိုတဲ့ဒီရက်မှာဒီဥယျင်ထဲမှာသတင်းသုံးနေတဲ့အချိန်က ဘာဖြစ်တုံဆိုဘာကြောင့်ဒီမှာသတင်းသုံးနေတုံဆိုတေနာခောပနသမေနပကဝတောပါထောတကလိကာယခတောဟောတိရသော်ဗျာခြေတော့ကြောက်ခဲမှန်ထားတယ်တဲ့ကြောက်ခဲတန်ရထိထားတယ်အဲ့တော့ဒေဝရကကြောက်တုံးနဲ့မပြီးတော့ ရသော်ဘုရားအပေါ်မှာကြောက်တုံးကိုပြစ်ချတဲ့အချိန်မှာအခြားကြောက်တုံးတစ်ခုကနေပြီးတော့အဲ့ကြောက်တုံးနဲ့တိုက်ပြီးတော့ကြောက်ဖက်ကလေးကကွာပြီးမြတ်စွာဘုရားခြေတော်သွားမှန်းအဲ့ဒါကိုပြောတာနော်ကြောက်ဖက်ကလေးသွားမှန်းအဲ့တော့ဒီသုတ်တန်ကတနေရာမှာလည်းပဲဒီမာနနဲ့မပတ်သက်တဲ့သုတ်တန်တစ်ခုရှိသေးတယ်တက္ကလိကသုတ်ဆိုတာအခုကတော့မနတ်အကြောင်းမို့သူကသုတ်တန်တစ်ခုတသက်ခွဲခြားပြီးတော့မှတ်သားထားတာ အဲ့တော့တက္ကလိကာယခတော်ဟောဒီကြောက်တုံးကြီးကပဲ့ကြလာတဲ့ကြောက်ဖက်ကလေးကမြတ်စွာဘုရားခြေတော်ကိုလာမှန်ထားတာရှိတယ်တဲ့အဲ့တန်ရကြောင်းလို့အဲ့မတ္တကုစီမှာမြတ်စွာဘုရားတရင်သုံးတာအဲ့ဒီလိုနေတဲ့အချိန်မှာဘုသာတုတံဘဝပကဝတ္တဝေဒနာဝတ္တန်တိ တာရိတိကဒုက္ခတိတ်ပါခရာခတုကအတ္တအမနာပါတဲ့မြတ်စွာဘုရားခံစားနေရတဲ့ဝေဒနာနဲ့ပတ်သက်ပြီးတော့ဖော်ပြတယ်ဖုတဝေဒနာဆိုတာနာကျင်ပြီးတော့ပြင်းထန်တဲ့ဝေဒနာခံစားနေရတယ်ဆိုတာခြေတော့ဆိုတာကခလုတ်တိုင်နဲ့တော်နာတာလေခြေပြလက်ပြားလို့ဆိုတာအလွန်နာတော့အဲ့တော့မြတ်စွာဘုရားခြေမကိုကြောက်ခဲမှန်နေဆိုတာ သေးသေးမဟုတ်ဘူးတအားနာတယ်အဲ့ဒါကြောင့်မလို့ဖုဒဝေဒနာဝတ္တန္တိတာရိရိကခန္ဓာကိုယ်မှာဖြစ်တဲ့ဆင်းရဲဒုက္ခဝေဒနာခံရခဲ့တဲ့ဝေဒနာတိတ်ပါပြင်းပြတယ်ခရာကြမ်းနှမ်းတယ်ကတုကဆက်တယ်ပြင်းထန်တယ်အတ္တတာအမနာပါဘယ်လိုမှခံနိုင်စရာမရှိတဲ့ပြင်းထန်တဲ့ဝေဒနာမြတ်စွာဘုရားဟာ အဲ့ဒီချိန်မှာခံစားရတယ်လို့ဝေဒနာတွေဖြစ်ပေါ်နေတယ်လို့ဆိုလိုတယ်ခြေတော့ကိုကြောက်တုံးမှန်ထားတဲ့ဝေဒနာဖြစ်ပေါ်နေတယ်တဲ့တာတုရံဘဂဝါတတောသံသနောအဓိဝတေတိအဝိဟိညာမနောသို့သောတမ္မာပုဂ္ဂိုလ်တွေလို့မဟုတ်ဘူးတဲ့မြတ်စွာဘုရားကအဝိဟိညာမနောနားလိုက်တာလို့မငြီးဘူးငြီးတာမရှိဘူးညနာရှုပ်မနေဘူးငြီးလည်းမငြီးဘူး နာတော့နာနေတာပဲနော်ခုခေတ်လိုပိကိလာဆေးမှမရှိတာအဲ့ခေတ်ကအဲ့ဒါမှနာအဝိဟိညမှာတော့ညည်းညူခြင်းမရှိဘူးတဲ့တတောတမ္ပဇာနောအမြဲတမ်းဝေဒနာပေါ်မှာရှုမှတ်နေတဲ့တတိသို့မဟုတ်သမဘဝင်စားပြီးတော့ဝေဒနာကိုခွာထားတယ်အဲ့ဒါလို့တတောတမ္ပဇာနောတတိနဲ့ပဲ ဆင်ញင်တရားနဲ့ပဲတတိတံပစညတတိအတိနဲ့ပဲရည်ရွယ်ခြင်းမပြုဘဲနဲ့ဝေဒနာကိုခံစားတယ်တဲ့အဲ့လိုဝေဒနာခံနေရတဲ့အခါမှာလမ်းလျှောက်နိုင်တာမှမဟုတ်တာ ထိုင်တော့မထိုင်နိုင်ဘူးကြောက်ခဲမှန်ပြီးတဲ့အချိန်ကလေးကမြတ်စွာဘုရားကိုထမ်းစင်နဲ့ထမ်းပြီးတော့ လဲလျောက်နေတဲ့ထမ်းစင်မျိုးနဲ့ထမ်းပြီးတော့ထီကိုတဲလာခဲ့ကြတာရဟန်းနေရဆရာဇီဝကကနေပြီးတော့ကုသပေးနေတာအဲ့ရှင်အဲ့တော့ကဲမှန်ထားတဲ့ခြေတော်ရဲ့ဒဏ်ရာကြောင့်မြတ်စွာဘုရားဟာစတုကုဏံတန်ဃာတိန်ပညပိတဝါအခြားခုခေတ်လူအိယာကောင်းကောင်းရှိတာမှမဟုတ်တာမြတ်စွာဘုရားအိဋ္ဌာမှမဟုတ်တာအဲ့လို အမှန်ခုပြည့်လေးပေါ်မှာကိုရောမြတ်သုံးနဲ့နှစ်ထပ်သင်္ကန်းကြီးကိုလေးကောက်ခေါက်လိုက်တာနှစ်ထပ်သင်္ကန်းကိုလေးကောက်ခေါက်လိုက်တာတကူကတော့နှစ်ခေါက်နော်နှစ်ခေါက်ကိုလေးခေါက်ခေါက်လိုက်တဲ့အခါမှာအောက်ကတက်တက်တာတာရှိသွားသင်္ကန်းကိုလေးခေါက်ခေါက်ပြီးတော့ခင်းတယ်အဲ့ဒီပုံမှာပဲလက်ရဘက် စောင်းပြီးတော့ဒီလက်ရခြေပေါ်မှာလက်ဝဲခြေတော့လွှဲဖက်တင်ပြီးတော့တတိတံပစညတတိအတိနဲ့ပဲမြတ်စွာဘုရားလဲလျောင်းပြီးတော့နေတယ်လဲလျောင်းအိပ်ဆက်နေတယ်လို့သူဆိုဝေဒနာဖြစ်နေတော့လှုပ်ရှားနိုင်ခြင်းမရှိတော့အဲ့ဒီမှာအဲ့ဒီမှာဥဒ္ဒနာသိညာမနတိကတ္တဝဘယ်ချိန်ထမယ်ဆိုတာပပဟုတ် ယောဂမပြောင်းမချင်းမထားနိုင်ဘူးလေအဲအကြောင်းမို့လို့ထားမဲ့အချိန်တွေတတ်မှတ်ချင်းမထားဘူးယောဂတတ္တတိထီအောင်မြတ်စွာဘုရားလှဲနေရတယ်လို့ဆိုလိုတယ်ပေါ့အိပ်ပြောတာမပြောတာမဟုတ်လှဲနေတာနော်အိယာပေါ်မှာလှဲနေတယ်အဲ့ဒါလို့ဘုရားလှဲနေတဲ့အချိန်မှာဆိုရင်တမ္ပတိပြမကြီးလည်းလာတယ်တခြားမင်းလည်းလာတယ်နတ်တွေလည်းလာကြတယ်စတုမရိနတ်မင်းကြီးတို့လည်းလာတယ် လာပြီးတော့မြတ်စွာဘုရားကိုမြတ်စွာဘုရားရဲ့ကျမ်းမာရေးကိုလာရောက်ပေးကြတယ်လို့ဆိုတယ်သို့တော်မြတ်စွာဘုရားကဒီလောက်ပြင်းထန်တဲ့ဝေဒနာကိုညှဉ်းညူခြင်းမရှိဘဲနဲ့အပြုံးမပြတ်နေနိုင်တာကိုချိန်ပြီးတော့သူတို့ကမြတ်စွာဘုရားကိုချီးကျူးပြီးတကယ်တတ္တိကောင်းပါပြီတဲ့နဲ့ချီးကျူးပြီးပြန်သွားကြတာ အဲ့ဒါကိုတော့ဒီသုတ်တန်နဲ့မှတ်တမ်းတင်မထားဘူးတခြားသက္ကလိကသုတ်တန်မှာတသက်အလို့မှတ်တမ်းတင်ထားတယ်အခုဒီသုတ်တန်မှာတော့ခြေတော့ကြောက်ခဲမှန်ထားလို့တေဝရလက်ချက်နဲ့ထိထားလို့မြတ်စွာဘုရားလျောင်းဆက်နေတဲ့အချိန်မှာလာရောက်တဲ့ထဲပဲပြမမင်းနေသကြားတွေလာကြတယ်အကုန်လုံးအဲ့ဒီမဲ့သူတို့ကတော့ဘုရားကိုကြည်ညိုစိတ်နဲ့လာကြတာအခုလာတဲ့လူကတော့မနတ် မနက်ကတော့လှောင်မိုးပြောင်မိုးလာတာသူကဖះစီသူလည်းရောက်လာတယ်သူကတော့လူနာမေးဖို့လာတာမဟုတ်ဘူးနော်လောင်မလို့ပြောင်မလို့လာတာရသော်ဗျာလဲလျောင်းနေတာတွေ့တဲ့အခါကျတော့သူကလာတယ်။ဘာပြောတော့ဆိုပြောကြတယ်ကသူကရန်စတာပေါ့နော်။မန္တိယနုခောသေးသည်ဥရဟုကာဝေယမတ်တော် ဒီကိုရောပြုတ်ညံ့တဲ့စိတ်နဲ့အိတ်နေတာလားဒါမှမဟုတ်ဘူးကြပြဆက်ဖို့စိတ်ကူးရင်ပြီးတော့အတွေးတွေနဲ့စိတ်ကူးရင်အတွေးတွေနဲ့အိတ်နေတာလားဖះလဲလျောင်းတာကိုလာပြီးတော့ပြောတာနော်ကြပြဆက်ဖို့စိတ်ကူးရင်အတွေးတွေနဲ့လဲလျောင်းနေတာလား အထာနုတေတမ္ပစိရနတန္တိကိုရောအိတ်နေလို့ကတော့ကိုရောမှာဘာအကျိုးမှရမှာမဟုတ်ဘူးဧကောဝိဝိတေသေနာတနာမိနေတမုခောကိမိတသဗ္ဗတေဝါလူသူကင်းစိတ်နေတဲ့တိတ်စိတ်နေတဲ့အိယာမှာဟောနိုင်ပြီးပြီးတော့ဘာဖြစ်လို့ဒီလို အိယာမထဘဲနဲ့အိတ်နေရတာလေလို့ရန်စားတဲ့မိကုန်းနဲ့လာပြီးတော့ပြောတာအဲ့လိုပြောတော့မြတ်စွာဘုရားတုံ့ပြန်ပြီးတော့ပြောတယ်နမန္တိယတရားမတရားမိငါဟာပြောညံ့တဲ့စိတ်နဲ့အိတ်ထာလည်းမဟုတ်ဘူးနာပိကာဝေယမတ္တာကဗျာဆက်ဖို့စိတ်ကူးရင်အတွေးတွေနဲ့ငါအိတ်နာလည်းမဟုတ်ဘူးတဲ့ အထံသမစ္ဆအပေတသောကောနာမှာဆိုရင်စိတ်ဆိုတာတရားသားမှမရှိဘူးငါမှာဆိုရင်သောကဆိုတာမရှိဘူးဒါကြောင့်မို့လို့ငါရင်နဲ့နှလုံးထဲမှာ တမိုးရှိတဲ့အကျိုးကျေးဇူးတွေကိုသိရှိပြီးတော့ဧကောဝိဝိတ္တိသေယနာတနိသေယမဟံတဗ္ဗဗုဒ္ဓနုကပ္ပိတရဝအလုံးပေါ်မှာထားတဲ့ကရုဏာတရား ငါဟာအများရန်ရှိပြီတိတ်ဆိတ်ငြိမ်သက်တဲ့အိယာမှာငါအိတ်နေတာဟာတောကကင်းကင်းနဲ့အိတ်နေတာသာဖြစ်တယ်မင်းထင်တဲ့အတိုင်းမဟုတ်ဘူးလို့အဆောပြပြောတာတရဝရီရဲ့အကျိုးအတွက်ငါဟာတရဝရီပေါ်မှာကရုဏာတရားနဲ့အမြဲတမ်းစဉ်းစားပြီးတော့သာအိတ်ဆက်နေတာဖြစ်တယ် ဆိုပြီးတော့ရသော်ဗျာတုံ့ပြန်ပြောတဲ့ထင်မယ်ရေတံပိတံလာဥရတိပဝိထံမုဟုံမုဟုံဟရယံဝေရမဏရှင်ဝရှင်ဝမှာမြားစုထားတဲ့ရှင်းကတော့စစ်ပွဲတစ်ပွဲသွားလို့ရှိရင်မြားနဲ့ပြစ်ခံရတာနော်ရှင်ဝမြားစုနေတဲ့ပုံကိုယ်တွေတောင်မှပဲတဲ့သူတို့ဟာစိတ်နှလုံးတုန်လှုပ်တာဖြစ်တော့လဲပဲ ဒီဝိဒသုပံလဘရိတတမံရှင်တွေကမြားညောက်ကြီးမထုတ်ရခင်တောင်မှပဲစုနေတယ်မြားညောက်ခွဲပြီးတော့မထုတ်ရခင်တောင်မှပဲသူတို့ဟာလည်းအိပ်ဆက်ကြတာပဲတဲ့မြားညောက်တန်လန်းရှင်ဝါမှာစူးနေတဲ့ပုံကိုယ်တွေတောင်မှပဲအိပ်ဆက်ခွင့်ဆိုတာဘလောက်ပဲနာနာလူဟာပင်မတဲ့အခါအိပ်ပျော်သွားတာပဲလေဟော သွားကြိုက်ရင်အိပ်ပြော့ဘူးကြပါလိမ့်မယ်သွားကြိုက်နေတယ်ခုခေတ်ကတော့နည်းနည်းပင်ကိလာဆေးတွေရှိတော့ဖြေလို့တော့ရတာပေါ့ပင်ကိလာဆေးမရှိခင်အဆိုရင်တော့ချိန်မိတ်ပြီးတော့ဒီလိုနေ့အိတ်ချင်လောကကြီးတော့လည်းအိပ်ပြော့သွားတာပါပဲအိပ်ပြော့သွားတယ်တေဝိဒသုပံလဝရိတတံရှင်ဝမြမြဆုနေတာတောင်မှပဲသူတို့အိတ်ကြသေးတာ ကတ္တမအဟံနာတုပိဝိတတံလို့ငါရင်ဝါမှာမြားဆူးနေတာမှ မရှိတာဒါတင်စားပြီးတော့ပြောတာလူတွေကြတော့ရှင်နေမြားဆူးတယ်ဆိုတာတဘာဝမြားကိုပြောတာမဟုတ်ပဲနဲ့ရာဂဖြစ်နေတဲ့ပုဂ္ဂိုလ်တွေကရာဂစိတ်တွေကပြင်းထန်နေတယ်ဒါမြားဆူးတာဒေါသဖြစ်နေတဲ့လူတွေကလည်းဒေါသနဲ့ရှင်ဝါကိလေသာတွေဆူးနေတယ် မာမာနာတွေအိတ်တမစ္စရိယတွေရင်ဝမှာစူးနေတယ်အဲတော့လောဘအပူတွေဒေါသအပူတွေမောဟအပူတွေတောင်မှရှိနေတဲ့ပုဂ္ဂိုလ်တွေတောင်မှအိပ်ပျော်သေးတာငါကဘာလို့အိပ်မပျော်ရမှာလဲငါရင်ဝမှာစူးနေတဲ့ကိရိတာသာဂရောသမောဟဆိုမရှိဘူးပူဇော်တခုမှမရှိဘူးဟောဒီလိုရှင်ဝမှာကိရိတာဆိုတဲ့ အခါရခဲ့တဲ့လမ်းကြီးတွေစူးတာဟုတ်တယ်လေကလေးတွေလည်းစူးတာပဲစိတ်ကောက်နေတဲ့ကလေးတွေအိတ်တာပဲလေသူထမင်းကျွေးလို့မစားဘူးပဲအိတ်တော့အိတ်သွားတာအော်ဒေါသရှင်ဝရထဲမှာရှိနေတယ်အိပ်ပျော်သွားတာပဲရာဂတွေရင်ဝါမှာရှိနေတော့လဲအိပ်ပျော်သွားတာပဲအော်ကိလေသာတွေရင်ထဲမှာစုနေပဲအိပ်ပျော်တာငါမှာကတော့ ကတ္တမဟာနာတုပိဝိဒတံလောငါရင်ဝမစူးနေတဲ့ကိလေသာအများကြောင့်ငါမှမမရှိတာဘာကြောင့်ငါမပဲအိပ်ပြောမှာလဲရသော်ဗျာအဲ့လိုတုံ့ပြန်ပြီးတော့လောကလူတွေနဲ့နှိုင်းရှင်ပြီးတော့မြတ်စွာဘုရားပြောတယ်သက္ကဏသင်္ကေအန္တရာယ်များတဲ့ခရီးသွားတဲ့လူတွေဟာ ကြောက်ရွံ့ပြီးတော့တန်တရားနဲ့ခီးသွားတာဥပမာဒီခရီးကတော်ရင်တရားတွေလည်းရှိတယ်သုံးဖို့သဘုံတွေလည်းရှိတယ်ဆိုတော့ခရီးကိုမသွားမဖြစ်လို့သွားကြပြီမဲ့လို့ကြောက်ရွံ့တဲ့စိတ်နဲ့အဲ့ဒီခရီးကိုဖြတ်တန်းကြတာပဲတဲ့လူတွေဟာတန်တရားနဲ့လည်းခီးသွားကြရတာပဲမသွားမဖြစ်ဘူး နာပိပေမိတွတ်တုံအဲ့တော့လူတွေကအဲ့လိုအန္တရာယ်များတဲ့ခရီးသွားရင်ခရီးခရီးမှာအိတ်ဆက်နားနေဖို့ဆိုတာကြောက်ကြတယ်ရသော်ရတော့ငါမှာတဲ့အဲ့လိုအန္တရာယ်များတဲ့ခီးသွားရအောင်တော့ငါစိုးရင်စိတ်မရှိဘူးအဲ့ဒီနေရာမှာအိတ်ရအောင်တော့ငါမှာစိုးရင်စိတ်မရှိဘူး သွားတာလဲငါကြောက်เสียမလို့အိပ်ဖို့လဲငါကြောက်เสียမလို့ဘူးလို့ဆိုလို့ပေါ့နော်ငါမကြောက်ဘူးရတ္တိတိဝါနာနုတပန္တိမမငါကိုညတွေနေ့တွေညတွေကငါ့ကိုကြောက်အောင်မလုပ်နိုင်ပါဘူး။ဘာလို့ဆိုရင်ကြောက်တယ်ဆိုတာရင်ထဲကကိလေသာကြောင့်ဖြစ်တာ။အဲ့တော့နေ့တွေညတွေဘေးရန်အန္တရာယ်တွေကငါ့ကိုကြောက်အောင်မလုပ်နိုင်ပါဘူးတဲ့။ ဟာနေနပတမိကုဟေစီလောကေဘယ်နေရာသွားသွားဘယ်နေရာရောက်ရောက်ငါဖို့အကျိုးဆုပ်ယုပ်သွားမဲ့ဟာဆိုတာလုံးဝမရှိဘူးတဲ့တတမသူပိသဗ္ဗဗုဒ္ဓနုကံပိနုကံပိသရဝရီဘောမှာကရုဏာတရားမေတ္တာတရားနဲ့ပဲငါဟာအိစ္ဆဒဖြစ်တယ်ဆိုလိုတာမြတ်စွာဘုရားကအိစ္ဆဒတောင်မှပဲ သရဝရရဲ့အကျိုးစဉ်းစားပြီးတော့အိပ်စက်တယ်မေတ္တာတရားနဲ့အိပ်စက်တယ်မေတ္တာပွားပြီးတော့အိပ်စက်တယ်ကရုဏာထားပြီးတော့အိပ်စက်တယ်လို့သူတို့ဆိုလို့ပေါ့နော်အဲ့လိုမဏ္ဍကြီးကိုတရားစကားနဲ့တုံ့ပြန်ပြီးတော့ပြောလိုက်တဲ့အခါမှာသူကငါပြောရမှန်းတိသွားပြီဆိုပြီးစိတ်ပြက်လက်ပြက်နဲ့ထိုနေရာကနေပျောက်ွယ်ပြီးတော့ထွက်ခွာသွားတယ် ဒါကတက္ကလိကတုတ်ပါလာတဲ့စကားပေါ့နော်နောက်တစ်ခါပฏิရူပတုတ်ရဲ့မှတ်တမ်းကတော့ပယ်မာတော့ဆိုရသော်ဗျာတဲ့တခါတော့ကကောသလတိုင်းမှာဧကတာလာလို့ခေါ်တဲ့ဖြစ်မနာရွာတရွာရှိတယ်ပုံနာတွေနေတဲ့ရွာပေါ့ ရွာရဲ့နာမည်ကဧကတာလာပမာလူပြောရင်တော့တအိမ်တည်းရွာလို့ပြောလိုက်မယ်ထင်ပါတယ်နော်ငါးအိမ်ရှိတဲ့ရွာပစ္စတာလာငါးအိမ်ထောင်ရွာသူကတော့တအိမ်တည်းရွာအခုပမာပြည်မှာလည်းတအိမ်တည်းတွေရှိတယ်ဧကတာလာဆိုတဲ့ရွာဧကဆိုတာတစ်တာလာဆိုတာအဆောက်အုံပေါ့အဲ့ဒီအဆောက်အဦတစ်ခုတည်းအိမ်တအိမ်နဲ့ရှိတဲ့ရွာ အဲ့ဒီရွာကိုရသော်ဗျာအဲ့ဒီရွာမှာသတင်းသုံးတယ်တဲ့သတင်းသုံးတဲ့အချိန်မှာဘဂဝါမဟာတိယဂိဟိပရိသယပရိဟုတော်ဓမ္မဒေသေတိအဲ့ဒီရွာရောက်ခိုက်ပေသတိချမ်းရံပြီးတော့မြတ်စွာဘုရားတရားဟောတယ်အဲ့ရွာလေးမှာတရားဟောနေတော့မန္တကြီးကကြည့်လိုက်တယ် ယဟန်ကောရမဘာလို့နေလဲသူကကြည့်အသူ့လုံးမဟုတ်လေသူကအမြဲတမ်းကြည့်နေဘာလို့တော့သူကတခြားလုံးလည်းမရှိတော့ဒါပဲအလုံးလုံးနေတာနေမှာပေါ့နော်အယံခောသမနောကောရမောမဟာတိယပရိတယပရိဟုတောဓမ္မတိတိတိ။အော်ယဟန်ကောရမလူပိယတ်တရဲ့အလဲမှာ လူပရိသတ်တွေဝန်းရံထားပြီးတော့တရားဟောနေတာပါလားအဲ့တော့ငါသူတို့အသိပညာမျက်စိတွေမဖြစ်အောင်နှောင့်ယှက်ဖို့အနေနဲ့ငါသွားလိုက်အောင်မယ်ကောင်းတာလုပ်နေရင်ကောင်းတာမကြိုက်တာသူကနော်မကြိုက်တော့ဒီလူတွေအသိပညာမရအောင်ငါသွားလုပ်မယ်နှောင့်ယှက်မယ်ဆိုပြီးတော့မြတ်စွာဘုရားထံချင့်ကပ်လာတယ် ချင်းကပ်ပြီးတော့တရားဟောနေတဲ့ဘုရားကိုသူအတန်ကြောင်းအောင်ပြောတယ်။အပြောတော့နေတံတဝပတိရူပံယတေညမနုတာတတိသူဆိုပြောချင်တာနေတံတဝပတိရူပံကိုတော့အတွက်ဒါမတော်ဘူးပေါ့။ဘာလဲဆိုယတေညမနုတာတတိသူများကို ခုလို့ဆုံးမစကားတွေပြောနေတာကိုတော့အတွက်အလကားပဲ။ဆုံးမစကားတွေပြောမနေနဲ့ လူလူပိဋကကိုတရားဟောမနေနဲ့သူများကိုဆုံးမသွန်သင်နေတာအလကားပဲအနုရောဓဝိရောဓေတုမာသစ္စိတ်ထောတရားစရာအဲ့လိုဟောပြောနေတဲ့ပုဂ္ဂိုလ်တွေကဘာဖြစ်တတ်တုံဆိုလို့ရှိရင်အနုရောဓဝိရောဓဟောပြောတဲ့ပုဂ္ဂိုလ်တွေကစာပေဟောပြောပွဲဟောတာပဲဖြစ်ဖြစ် တခြင်းဆိုတာပဲဖြစ်ဖြစ်ပရိသတ်နဲ့အလုံးလုံးတဲ့ပုံကိုယ်တွေမှာ တရားဟောတာပဲဖြစ်ဖြစ် အနုရောဓတဲ့အနုရောဓဆိုတာဝန္တကျေနပ်မှုဒေါသမရှိတာအနုရောဓဆိုတာလိုက်လျောမှုဝန္တကျေနပ်မှုဝိရောဓဆိုတာဆန့်ကျင်မှုဆိုတာဟိုပိဋကဟောပြောတဲ့ပုဂ္ဂိုလ်ဆိုတာတဲ့ ပရိသတ်ကကိုဟောတာသဘောကျလို့ဩဝပေးပြီဆိုရင်သူကြိုက်တယ်ပြောတယ်အဲ့ဒါအနုရောဓပရိသတ်ကလက်ခုပ်တီးပြီးတော့ပြောတယ်ဆိုရင်သူကအော်တရားဟောတယ်ဆိုရင်ပရိသတ်ကတာရုနဲ့တာရုခေါ်ပြီဆိုရင်တာရုကြဲကြဲခေါ်ကြတယ်ဆိုရင်ဓမ္မဂတိကလည်းကြိုက်တယ်နော်ဆိုလိုတာအဲ့ဒါကြတော့အနုရောဓလို့ခေါ်တယ်စိတ်ကြည်နတ်တာ အဲ့ဒါလိုမဟုတ်ဘူးပိဋကတူတူတူတူနဲ့စကားပြောနေတဲ့တရားမနာဘူးဆိုရင်ပလင်မောတရားဟောတဲ့ကိုတော့မကြိုက်ဘူးအဲ့ဒါကြတော့ဝိရောဓလို့ခေါ်တယ်အဲ့တော့အနုရောဓဝိရောဓဆိုတာရှိတယ်စာပေဟောပြောလို့ပိဋကစိတ်ဝင်စားနားထောင်နေလို့ရှိရင်သူကကြိုက်နေတယ်အနုရောဓအဲ့လိုမဟုတ်ဘူးထပြန်သွားတယ်လို့ဆိုရင်ဝိဒောရသူမကြိုက်နိုင်ဘူး တချင်းဆိုနေတဲ့ပန်းစည်းတွေဘာတွေတက်ပေးတယ်ဆိုရင်အနုရောဓဘယ်သူကမှပန်းစည်းမပေးဘူးဆိုရင်လည်းဝိရောဓဖြစ်မှာသူတို့ဆိုလိုတာပေါ့အကြိုက်ချင်းမကြိုက်ချင်းဆိုတာပိဿလည်းမှာလူတွေမှာပိဿရဲ့အပေးမှုအမပေးမှုကြောင့်မို့လို့သူတို့စိတ်ထဲမှာကြိုက်ချင်းမကြိုက်ချင်းဆိုတာဖြစ်လာကြိုက်လို့ရှင်အနုရောဓမကြိုက်လို့ရှင်ဝိရောဓအဲ့လို ပရိသတ်တွေမှာတရားဟောတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအနုရောဓဝိရောဓဆိုတဲ့ကြိုက်ချင်းမကြိုက်ချင်းဆိုတဲ့ကွဲပြားခြားနားမှုနဲ့ပဲသူစိတ်ဟာဒီဘက်ရောက်သွားတာတည်းအဲ့ဒါတွေဖြစ်တတ်တယ်ပေါ့အဲ့တော့သူကတတိပေးတာလို့လို့ကောင်းတယ်လို့လို့ဘာလို့လို့နဲ့နော်ကိုရောတဲ့သူများကိုတရား ဟောတာကိုရောအတွက်မတော်ပါဘူးဟောမနေပါနဲ့ဒါကြောင့်မလို့ကိုရောအနုရောဓဝိရောဓနဲ့ ရင်ဆိုင်ရလိမ့်မယ်တဲ့လူရောဒဝိရောဒဆိုတာနဲ့ရင်ဆိုင်ရလိမ့်မယ်ဆိုတော့မြတ်စွာဘုရားကသူ့ဥပတုံ့ပြန်ပြောလို့ဟိတနုကံပိတံဗုဒ္ဓယတေညမနုတာတတိငါသူများကိုဆုံးမပြီးတော့တရားဟောတယ်ဆိုတာသူ့အကျိုးစီးပွားကိုလိုလားတဲ့စိတ်နဲ့ဟောတာဖြစ်တယ်ဖះဆိုတာတရားဟောတာ အဲ့ဒီပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုလိုလားလို့ဟောတာဖြစ်တယ်ပေါ့ကိုယ်အတန်ကိုကြိုက်အောင် ဟောတာမဟုတ်ဘူးနော်ကိုယ်ကိုထောက်ခံမှုဟောတာမဟုတ်ဘူးသူတို့ရဲ့အကျိုးစီးပွားအသိဉာဏ်တွေရပါစေလို့ဟောတာကိုယ်ကိုထောက်ခံစေခြင်းနဲ့လူကသာအနုရောဓဝိရောဓဖြစ်မှာလေနော်ကိုပြောတာကိုလက်ခုပ်ဩဘာပေးတဲ့လူတွေတို့တာတို့ကြဲကြဲခေါ်တာတို့ပိဋကကအားပေးတာတို့အဲ့ဒီလိုဟာမျိုးတွေ့ဟောတာမဟုတ်ဘူးဘုရားဟောတာက အသိဉာဏ်ရကိုခေါ်တာလူတွေရဲ့ဟိတအကျိုးဖြစ်ထွန်းမှုအကြောင်းတရားတွေမှန်ကန်စွာအသိဉာဏ်တွေရဖို့အတွက်ဟောတာတဲ့ဒါကြောင့်မို့လို့အနုရောဓဝိရောဓိဟိဝိပ္ပမုတ်တော်တထာဂတောဖះဆိုတာကြိုက်ခြင်းမကြိုက်ခြင်းဆိုတာတွေကလွတ်မြောက်တယ်လွတ်ကင်းတယ်ငါဟောတဲ့တရားကြိုက်ပါမလားဆိုပြီးတော့အကြိုက်မဟုတ်ငါဟောတဲ့တရားမကြိုက်ဘူးဆိုပြီးတော့လည်းပဲ တရားကိုရုပ်သိမ်းမပြစ်လိုက်ဘူးဟောတဲ့လူဟောတာဟောကြတဲ့ကကြိုက်မကြိုက်ကိုဟောတာကြိုက်မကြိုက်မျောလင်းခြင်းနဲ့ဟောတာမဟုတ်ဘူးတဲ့အဲ့တော့ဘုရားဟောတဲ့ဆိုတာဟိတနုကံပြီးသူတို့ရဲ့အကျိုးစီးပွားအတွက်ဟောတာဖြစ်တယ်အဲ့တော့နုရောဓဝိရောဓလွတ်ကင်းတယ်လို့ရသော်ဗျာတုံ့ပြန်ပြီးတော့ပြောဆိုလိုက်တာအဲ့လိုပြောဆိုတဲ့အခါမှာအော်ယံဂေါရမ ငါမှန်းသိသွားပြီဆိုပြီးစိတ်ပြက်လက်ပြက်နဲ့ပြန်နေထွက်ခွာသွားတယ်တဲ့ဒါကပฏิရူပတုတ်မှာဒါတဲ့စကားနောက်မာနတဆိုတဲ့တုတ်မှာပတ်တန်းတင်ထားတာကတော့မြတ်စွာဘုရားဟာတာဝတိပြည်ရှေတော်အကြောင်းမှာသတင်းသုံးနေတယ်အဲ့ဒီသတင်းသုံးနေတဲ့အချိန်မှာမြတ်စွာဘုရားသတင်းသုံးနေတဲ့အချိန်မှာအခွင့်သာတဲ့အချိန် ဒီအချိန်မှာတော့ဘုရားဘာလုပ်နေတယ်မပါဘူးအခွင့်သာတဲ့အချိန်မှာမနတ်ဟာမြတ်စွာဘုရားအနိတို့ရောက်လာပြီးတော့မြတ်စွာဘုရားကိုပြောတယ်ဘာတွေပြောတော့ဆိုအန္တလိခစရောပါတော်ရွာယံစရတိမာနတော်မဟာတိတံပါရိယိတာမိနမေတမနာမောက္ခတိကောင်းရင်ဘောကသွားနေတဲ့ပုဂ္ဂိုလ်တောင်မှ မလွတ်နိုင်တဲ့ဩသူတို့ရဲ့စိတ်ကိုတောင်မလွတ်နိုင်တဲ့ကြောက်ကွင်းကြီးသူတီထွင်ထားတယ်ပေါ့အန္တလိခသရောပါတော့ရွာရန်စရတိမာနတော့အဲ့ဒီကောင်းကင်သွားတဲ့ပုဂ္ဂိုလ်တွေမှာကောင်းကင်မှာထောင်ထားတဲ့ကြော့ကွင်းကြီးဘယ်သူမှမလွတ်နိုင်တဲ့ကြော့ကွင်းကြီးသူရှိတယ်တေနတံဗာရိဟိတံမိနမေတမနာမောခတိ အဲ့ဒီကြော်ကွင်းနဲ့ကိုရောကိုဖမ်းပြမယ်ကိုရောဟာသူ့လက်ကမလွတ်နိုင်ပါဘူးကျွန်ုပ်လက်ကဘယ်တော့မှမလွတ်ပါဘူးဆိုပြီးတော့ရသော်ဘုရားကိုချင်းချောက်တဲ့အနေနဲ့ပြောတာအန္တလိခသရောပါတော်ရာယံစရတိမာနတောစိတ်ထဲမှာဖြစ်တဲ့ကြော့ခွင်းကောင်းငင်ကြော့ခွင်းဆိုတာတခြားပြောတာမဟုတ်ဘူးဆံရယသိတွေတောင်မှပဲ ကာမဂုဏ်အာယုံကြောက်ကွင်းနဲ့ထောင်ဖမ်းတယ်ဆိုတဲ့အဓိပ္ပာယ်မျိုးပြောတာနော်ကိလေသာဆိုတာမကင်းသေးတဲ့ပုဂ္ဂိုလ်မှန်သမျှကောင်းကင်ပြန်နိုင်အောင်တော့ဒီကိလေသာပျောက်သွားနိုင်တာမဟုတ်ကောင်းကင်ပြန်နေတဲ့အချိန်မှာယင်ထဲကကိလေသာရှိရင်ဆံရတဲ့ပုဂ္ဂိုလ်ဆံလျှောသွားသေးတယ်အဲ့တော့ယင်ထဲမှာကိလေသာဆိုတာရှိနေရင်ဒါကြော်ကွဲမယ်သူက ကောင်းကင်မှာသွားနေတယ်မြေပြင်မှာသွားနေတယ်ကြော်ခွင်းတွေကကောင်းကင်ရောမှာထောင်ထားတယ်မြေပြင်မှာလည်းထောင်ထားတယ်အနှံ့အပြားကာမဂုဏ်အာယုန်တွေ့တာမှုဆိုတဲ့ကြော်ခွင်းတွေသူကအများအားထောင်ထားတယ်အဲ့ဒီကြော်ခွင်းတွေနဲ့ဖမ်းမယ်လို့ပြောတာနော်ကိုရောကြောင်းတဲ့နေလည်းမလွတ်ဘူးဆုံးကန်သွားလည်းမလွတ်ဘူးကောင်းကင်ပြန်သွားလည်းမလွတ်ဘူးသူ့ကြော်ခွင်းတွေကအနှံ့ချတာ လောကမှာတောထဲမှာဆိုရင်တရိษံတွေသွားတဲ့နေရာတွေကိုကြော်ဝင်းနေထားတယ်လေလာရင်တော့မိတာပဲအဲ့ဒါလိုကြော်ဝင်းနဲ့ကိုရောကိုနှိမ့်ဆက်မယ်သူ့လက်ကဘယ်လိုနည်းနဲ့မှမလွတ်နိုင်ဘူးလို့ဆိုတော့မြတ်စွာဘုရားသူ့ကိုတုံ့ပြန်ပြောတယ်ရူပတတ္တရတခန္ဓာဖုဒ္ဓဘာသမနောရမသူထောင်တဲ့ကြော်ဝင်းနေဆိုတာတခြားတွေမှာမဟုတ်တာ လှပတဲ့အစင်းတွေပါရတဲ့အတန်းတွေကောင်းတဲ့အနံ့တွေအရသာတွေအထီးတွေ့တွေအဲ့ဒါတွေလူတွေကကြိုက်တာအဲ့ဒါတွေနဲ့သူကဖမ်းမှာနော်အဲ့တော့စိတ်နှလုံးမှာ လူတွေရဲ့စိတ်နှလုံးမှာပျော်မွေ့တဲ့အစင်းဆိုတဲ့အာယုံအတန်ဆိုတဲ့အာယုံအနံ့ဆိုတဲ့အာယုံရတာဆိုတဲ့အာယုံ ဖွတ်တဘာအထိတွေ့ဆိုတဲ့အာယုံအဲ့ဒီကာမဂုဏ်အာယုံဆိုတဲ့ဒီအာယုံတွေပေါ်မှာအဋ္ဌမေဝိကတောဆန္ဒောငါမှာတွေ့တာလို့တဲ့ခံစားလို့တဲ့စိတ်ဆန္ဒတွေ့တာတဲ့တဏှာစိတ်ဆန္ဒငါမှာ လုံးဝမရှိဘူးဆန္ဒဆိုတာငါမှာတွေ့တာမှု လုံးဝမရှိဘူးလို့ပြောကာမဂုဏ်အာယုံကိုခံစားလို့တဲ့ဆန္ဒငါမှာမရှိဘူးလှတာကိုကြည့်ကျင်တယ်ဆိုတာမရှိဘူး ပါရတဲ့တန်ကိုနားထောင်ခြင်းနဲ့ဆိုတာမရှိဘူးမွေးကြိုင်တဲ့အနံ့ကိုနမ်းရှူခြင်းနဲ့ကောင်းတဲ့ရသလေးစားခြင်းနဲ့အထီးတွေ့ကောင်းတာလေးကိုထီးတွေ့ခြင်းနဲ့သူကမရှိဘူးအဲ့ဒီပုံမှာဆန္ဒမရှိဘူးလို့ဆိုလို့လူတွေကတော့အဲ့ဒါဆန္ဒရှိတယ်လေအိမ်ချက်တဲ့တမင် မကောင်းရင်တော့မှဆိုင်သွားစားတာအဲ့ဒါအဲ့ဒီဆန္ဒအရာစားတာပဲနော်အရသာဆိုတာနောက်လိုက်သွားတာပေါ့ အဲ့လိုပဲအိမ်နေရတာပြင်းရင်လည်းပြင်းမဲ့ထွက်ကြည့်တာလူတွေကဒါဝရှာတယ်လေမျက်စိကလှတာပါတာကိုကြည့်ဖို့နားကตายရတဲ့အတန်နေနားထောင်မှုခုခေတ်ဆိုလို့ရှိရင်လက်ချက်ကလေးနဲ့တက်ပြီးတော့လမ်းဖြတ်ကူးတာတောင်မှလက်ချက်ကလေးနဲ့အတန်လေးနဲ့အဲ့လိုသွားတာတချို့များဆိုလို့ရှိရင်လက်ချက်ကလေးတက်ပြီးတော့လူကခုံပေါက်နေတာရှိသေးတယ် ဖေရလူတွေကတော့ဟိုသူ့ဖေရလူတွေကတော့သူတကြလေးနဲ့နားထောင်တာဒါပေမဲ့သူ့ခေါင်းကရမ်းနေတာဟိုကအတန်အချင်းချင်းချင်းချင်းလှုပ်နေလို့တော့မသိဘူးအဲ့ဒီနောက်မှလူကလိုက်လှုပ်နေတာတွေရှိတယ်တကယ်ပဲအဲ့ဒါတွေကိုရည်ညွှန်းပြီးတော့မဏ္ဍကပြောတာမြတ်စွာဘုရားကအဲ့ဒီလူတွေကြိုက်တဲ့အဆင်းအတန်နာရတာအတိထွေးဆိုတဲ့ပုံမှာ ငါဟာလုံးဝစိတ်ဆန္ဒမရှိဘူးတဲ့နိဟတောတော့မသိအနကလေမင်းဘယ်လိုပဲထောင်ထောင်မင်းဟာအရှုံးသမားပဲငါကိုဘယ်လိုမှမင်းနောက်ရိုးနဲ့ဖမ်းနိုင်မှာမဟုတ်ဘူးမင်းဟာအရှုံးသမားဖြစ်ပြီလို့မြတ်စွာဘုရားတုံ့ပြန်ပြောဆိုလိုက်တဲ့အခါမှာဗန္ဒသားကငါအကြောင်းသိသွားပြီဆိုပြီးတော့စိတ်ပြက်လက်ပြက်ထိုနေရာနေထွက်ခွာသွားတယ်လို့မာနတသုတ်တံမှာဒီလိုမှတ်တမ်းတင်တာဒီကနေ့ မာရတန်ယုငါတို့မလာတဲ့မနက်ကိုတုံ့ပြန်ပြောတဲ့မြတ်စွာဘုရားစကားတွေဟုမှတ်သားနိုင်ယူချပြီးတဲ့အခါမှာလောကကြီးရဲ့အလယ်မှာယခုလိုဘဝဆိုတာအမျိုးမျိုးရှိတဲ့အကြောင်းမြတ်စွာဘုရားရဲ့စိတ်ဓာတ်မျိုးလိုမြတ်စွာဘုရားရဲ့အဆုံးအမတရားတိုင်းလိုက်နာကျင့်သုံးနိုင်မှသာလေဒီအန္တရာယ်တွေကကင်းနိုင်တယ်ဆိုတာကိုယ်စီကိုယ်စီမှတ်သားပြီး တရားထုတရားမြတ်ရအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာ